ခန္ဓာတုတ်တဗ္ဗာတိဝိတဇာတိနံဒိဗ္ဗမန္တာကထံဝိယယန္နာတိတိဝိတံဂောရံသေတင်္စာပိပရိတယံအာနက်ခိတံဟိတပ္ပထတပ္ပဒံတပ္ပပါဏိနံတပ္ပသောပိနိဝါရေတိပရိတံတံပနာမဟေဝိရူပခေဟိမေမေတံမေတံဧရာပထေဟိမေ သဗျာပုတ်တေဟိမေမေတ္တံမေတ္တံကန္နာဂေါတမကေဟိသာအပါဒကေဟိမေမေတ္တံမေတ္တံဓိပါဒကေဟိမေသတုပ္ပတေဟိမေမေတ္တံမေတ္တံဘဟုပ္ပတေဟိမေမာမံအပါရကောဟိန္တိမာမံဟိန္တိဓိပါရကောမာမံသတုပရောဟိန္တိမာမံဟိန္တိဘဟုပရောတဗ္ဗေတတ္တံတဗ္ဗေပါဏာတဗ္ဗေဘုဒ္ဓါသကေဝလာ တဗ္ဗေပတ္တရာနိပတ္တံတုမာကင်စီပါပမာဂမာအပ္ပမာနောဗုဒ္ဓောအပ္ပမာနောဓမ္မောအပ္ပမာနောတံခောပမာဏဝန္တာနိတရိတပါဏိတဟိဝိသိကာတတပတိဥဏနာဘိတရဘူးမူတိကာကတာမိရက္ခာကတံမေပရိတံပဋိကမန္တုဘူတာနိသောဟံနမောဘဂဝတော နမောတတ္တနံသမ္မာသမ္ဗုဒ္ဓါနံ